ကောရိန္သုဩဝါဒစာပဌမဆောင်အခန်းကြီး1အငယ်1မှ3ဘုရားသခင်ဤအလိုတော်အားဖြင့်ယေရှုခရစ်ဤတမန်တော်အရာ၌ခံထားသောငါပေါလုနှင့်ငန့်ညီတုတ်တင်သည်ယေရှုခရစ်အားဖြင့် အပြစ်နှင့်ကင်းစင်၍တန်ရှင်းသူအရာ၌ခံထားသော သူသည်ဟုသောကောရိန္သုမြို့၌ရှိသောဘုရားသခင်အသင်းတော်မှဆ၍ခတ်သိမ်းသောအရာ၌ငါတို့သခင်ယေရှုခရစ်ကို ပထနာပြုသောသူအပေါင်းတို့ကိုကြားလိုက်ပါ၏ထိုသခင်သည်ငါတို့၏သခင်သာမဟုတ်တင်တို့၏သခင်လည်းဖြစ်တော်မူ၏သခင်ယေရှုခရစ်နှင့်ငါတို့အဖကြီးဟုသောဘုရားသခင်ထံတော်ကဂျေဇုတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောအငယ်၄မှ9အထက်ကခရစ်တော်၏တသက်ကိုတင်တို့တွင်တည်စေသည်ရှိသော သင်တို့သည်ထိုခရစ်တော်အားဖြင့်အရာရာ၌နှုတ်သတ္တိ၊ဥာဏ်သတ္တိအပေါင်းနှင့်ကြွယ်ဝ ပြည့်စုံကြသည်ဖြစ်၍၊ယေရှုခရစ်အားဖြင့်သင်တို့အားပေးတော်မူသောဆုကျေးဇူးတော်ကိုငါထောက်၍သင်တို့အကြောင်းကြောင့်ငါ့ဘုရားသခင်၏ကျေးဇူးတော်ကိုအစဉ်မပြတ်ချီးမွမ်း၏။ထိုကြောင့်သင်တို့သည်ငါတို့သခင်ယေရှုခရစ်၏ပေါ်ထွန်းတော်မူခြင်းကိုမြော်လင့်၍နေစဉ် ဆုတော်တစုံတစ်ခုမျှမလျော့ဘဲစုံလင်လျက်ရှိကြ၏တင်တို့သည်ငါတို့သခင်ယေရှုခရစ်၏နေ့ရက်၌အပြစ်တင်စရာအခွင့်နှင့်ကင်းလွတ်မိအကြောင်းတင်တို့ကို အဆုံးတိုင်အောင်ခိုင်ခန့်မြဲမြံစေတော်မူလိမ့်မည်ငါတို့သခင်သည်ဟုသောသားတော်မြတ်သခင်ယေရှုခရစ်နှင့်ဆက်ဆံခြင်းကျေးဇူးတော်ကိုတင်တို့အားပေးတော်မူသောဘုရားသခင်သည်တစ္ဆာနှင့် ပြည့်စုံတော်မူ၏ အငယ်30မှ16ညီကိုတို့တင်တို့ရှိသည်မြသည်စကားတညီတညွတ်တီဖြစ်၍အချင်းချင်းမကွဲပြားဘဲစိတ်တဘောတတန်တသမတ်တီရှိသည်နှင့်စိတ်ဆက်စုံလင်ကြမည်အကြောင်းငါတို့သခင်ယေရှုခရစ်၏နာမတော်ကို အမိပြု၍တင်တို့ကိုငါနှိုးဆော်တောင်းပန်ပါ၏အကြောင်းမူကားငါညီကိုတို့တင်တို့သည်အချင်းချင်းမသင့် ရန်တွေ့ခြင်းရှိသည်ကိုခလောဤအိမ်သားအချို့တို့သည်ပြောကြ၏တင်တို့ကငါသည်ပေါလုတပည့်ဖြစ်၏ငါသည်အာပေါလုတပည့်ဖြစ်၏ငါသည်ကေဖတပည့်ဖြစ်၏ငါသည်ခရစ်တော်တပည့်ဖြစ်၏ဟုအတီးအတီးပြောကြသောကြောင့်ငါဆိုရ၏ခရစ်တော်သည်ကွဲပြားသလိုပေါလုသည်တင်တို့အတွက်လက်ဝါးကတိုင်မှအသေးခံကြည်လောသို့မဟုတ်တင်တို့သည်ပေါလု၏နာမ၌ ဗတ္တိဇံကိုခံကြပြီလောကရိပုနှင့်ဂါယုမှတပါတင်တို့တွင်အဘဲသူအားမျှဗတ္တိဇံကိုငါမပေးသည်ဖြစ်၍ဘုရားသခင်ဤကျေးဇူးတော်ရှိပါ၏တို့ဖြစ်၍ပေါလုသည်မိမိနာမ၌ဗတ္တိဇံကို ပေးသည်ဟုအဘဲသူမျှဆိုเสียအကြောင်းမရှိတတိပံဤအိမ်သူအိမ်သားတို့အားလည်းဗတ္တိဇံကို ပေးပြီးထိုမှတပါအခြားသောသူအား ဗတ္တိဇံပေးသည်ကိုငါမမှတ်မိ။19ဗတ္တိဇံကို ပေးစေခြင်းငှါခရစ်တော်သည်ငါ့ကိုစေလွှတ်တော်မူသည်မဟုတ်။ဧဝံဂေလိတရားကိုဟောစေခြင်းငှါစေလွှတ်တော်မူ၏။သို့သော်လည်းခရစ်တော်၏လက်ဝါးကပ်တိုင်ကို အချည်းနှီးမဖြစ်စေခြင်းငှါနှုတ်ပညာကိုအခွင့်မပေးဘဲနေတော်မူ၏။အကြောင်းမူကား၊ဆုံးရှုံးခြင်းသို့ရောက်သောသူတို့၌ လက်ဝါးကတိုင်တော်တရားသည်မိုက်တော်တရားဖြစ်၏ကဲတင်ချင်းတို့ရောက်သောငါတို့၌ထိုတရားသည်ဘုရားသခင်တကိုးတော်ဖြစ်၏ကျမ်းစာလာသည်ကပညာရှိတို့၏ပညာကိုငါဖြစ်စည်းမည်ဉာဏ်ကောင်းသောသူတို့၏ဉာဏ်ကိုလည်းငါပယ်မည်ဟုလာသည်ပညာရှိကအပေမှာရှိသည်။ကျမ်းပြူဆရာကအပေမှာရှိသည်။ပြဿနာ၌လေ့ကျက်သောဆရာက အပေမှာရှိသည်။ လောကီပညာကိုဘုရားသခင်သည်မိုက်စေတော်မူသည်မဟုတ်လောအဘယ်သို့နည်းဟုမူကားဘုရားသခင်၏ပညာတော်စီရင်သည်နှင့်အညီလောကီသားတို့သည်မိမိတို့ပညာအားဖြင့်ဘုရားသခင်ကိုမသိဘဲနေကြသောအခါဘုရားသခင်သည်ယုံကြည်သောသူတို့ကိုဒေသနာတော်မိုက်မဲခြင်းအားဖြင့်ကယ်တင်ခြင်းကစေတနာရှိတော်မူ၏ ယူဒလူတို့သည်နိမိတ်လက္ခဏာကိုတောင်းတကြ၏။ဟေလသလူတို့သည်ပညာကို ရှာတတ်ကြ၏။ငါတို့မူကား၊လက်ဝါးကပ်တိုင်မှာအသေခံတော်မူသောခရစ်တော်၏အကြောင်းအရာကိုဟောပြောကြ၏။ထိုအကြောင်းအရာသည်ကား၊ယုဒအမျိုးသားထိမိ၍လဲစရာအကြောင်းဖြစ်၏။တပါးအမျိုးသား၌ကား၊မိုက်မဲခြင်းဖြစ်၏။သို့သော်လည်းယုဒလူဖြစ်စေ၊ဟေလသလူဖြစ်စေ၊ခေါ်တော်မူသောသူတို့၌ ဘုရားသခင်၏တကူတော်နှင့်ဘုရားသခင်ပညာတော်သည်ဟုသောခရစ်တော်၏တရားဖြစ်၏ဘုရားသခင်၏မိုက်မဲခြင်းအရာသည် လူတို့၏ပညာထက်သာ၍ပညာရှိ၏ဘုရားသခင်အားနည်းခြင်းအရာသည် လူတို့၏အစွမ်းထက်သာ၍အစွမ်းရှိ၏အငယ်26မှ31ညီကိုတို့ သင်တို့ကိုခေါ်တော်မူခြင်းအကြောင်းအရာကိုဆင်ခြင်ကြလော့ခေါ်တော်မူသော သူတို့တွင် လောကီပညာရှိအများမပါထင်ရှားသော လူကြီးအများမပါမင်းအမျိုးနွယ်ဖြစ်သောသူအများမပါ ဘုရားသခင်သည်ပညာရှိတို့ကို ရှက်ကြောက်စေခြင်းငှာလောကီအရာ၌မိုက်မဲသောသူတို့ကိုရွေးကောက်တော်မူ၏အစွမ်းတတ္တိရှိသောသူတို့ကို ရှက်ကြောက်စေခြင်းငှာလောကီအရာ၌အာနည်းသောသူတို့ကို ရွေးကောက်တော်မူ၏မြတ်သောသူတို့ကိုရှက်ကြောက်စေခြင်းငှာလောကီအရာ၌ဆင်းရဲသောသူမရေရသောသူရုပ်သောသူတို့ကိုရွေးကောက်တော်မူ၏ထိုကြောင့်ဘုရားသခင်ရှေ့၌အဘယ်သူမျှဝါကြွားเสียအကြောင်းမရှိ ထိုဘုရားသခင်အားဖြင့်သင်တို့သည်ယေရှုခရစ်၌တည်နေကြ၏ထိုသခင်မူကားဘုရားသခင်စီရင်တော်မူသည့်အတိုင်းငါတို့၌ပညာမှစ၍ဖြောင့်မတ်ခြင်းတန်ရှင်းခြင်းရွေးနှုတ်ခြင်းဖြစ်တော်မူ၏တို့ဖြစ်၍ကျမ်းစာလာသည်နှင့်ညီဝါကြွားသောသူမည်ဒီကသာဝရဘုရား၌သာဝါကြွားစေ